ဒီကနေ့1384ခုနောက်တစ်ခုလာစာ3ရက်73ရက်4လခရစ်နှစ်2013စနေနေ့ကဒီနေ့ပဉ္စရာဓမ္မရှိတော်ဝန်သာသနာ့ရေးတာမှာ နှစ်ဟောနေပြီးတော့နှစ်တိကျောင်းကဏီခါရမှာဘုရားသာသနာဝင်နေဝတ်ဒီဟောကိုထူးမြတ်တဲ့ကုသိုလ်တရားတွေနဲ့နှုတ်ဆက်ခဲ့ပြီးတော့နှစ်တိကိုထူးမြတ်တဲ့ကုသိုလ်တရားတွေနဲ့ပဲကျိုးစိုးရည်ညွှန်ပြီးတော့ဒီမှာလာရောက်ပြီးတော့ အထုကြတဲ့ယောဂီတွေ900ကျော်600လောက်ရှိသွားပါပြီ။ရှားရှားရိတ်တာတွေလည်းပဲဒီလိုပဲသွားကြမှာပါပဲ။ကောင်းတော့ကောင်းတဲ့လက္ခဏာပေါ့လေ။ကိုယ်လုံးရာကျိုးလက်ဖို့ရာအတွက်ကတော့လာရောက်ပြီးအထုတ်တဲ့ပုဂ္ဂိုလ်တွေ တရားတရားတော်အတိုင်းတရားရှိ300ပါပါလိရှိ300ပါရရှိတဲ့အချိန်လေးကိုအကျိုးရှိစွာနဲ့အသုံးချတတ်ဖို့တော့လိုပါတယ်စိတ်ကံလည်းမလားအသုံးချတတ်လို့ရှိရင်ပြောစရာကိစ္စအပြည့်နာစာကြီးပြီးတော့ တန်ရှင်းတဲ့ကုသိုလ်စိတ်အစဉ်တွေအများကြီးဖြစ်နေမှာပါခြေစိတ်ကလည်းကုသိုလ်စိတ်နောက်စိတ်ကလည်းကုသိုလ်စိတ်နောက်နောက်စိတ်ကလည်းကုသိုလ်စိတ်ကုသိုလ်ဆိုတာကုသလကလာတာပါပဲလက္ခဏာနဲ့ချက်နဲ့ကုသိုလ်ဆိုတဲ့စကားလုံးကိုပေါ်ပြထားပါတယ် တိအနာဝဇပြောကြကြရဲ့စာဖြစ်ကင်းတယ်နိကောင်းကျိုးချမ်းသာရတယ်လိုအပ်တဲ့အကျိုးတွေကောင်းချမ်းသာရတယ်အဲဒီအမှန်သားလေးချက်နဲ့သတ်မှတ်ထားပါတော့သူတူကိုကိုကောင်းကျိုးချမ်းသာတွေလိုကြတာပါပဲသူ့ဆိုအလက်ကားတော့မရဘူးတရှိရမယ် ကိုယ်မူရာတန်ရှိရမယ်နှုတ်မူရာတန်ရှိရမယ်စိတ်နဲ့စိတ်ထားတွေတန်ရှိရမယ်စိတ်နဲ့စိတ်ထားတွေတန်ရှိပြီးတော့တကယ်အမှန်တရားတွေကိုအခြေခံကစပြီးတော့အစဉ်စဉ်ဆက်စဉ်ကြည့်ရင်ပြီးတော့ဒီရဲ့စိတ်ကြီးကြီးကြအောင်ကြီးကြပြီးတော့တကယ်နိဗ္ဗာန်ချမ်းသာရဖို့ပေါ့ ပဝတ္တခေါ်ယုံနာဖြစ်စီကြီးကနေပြီးတော့အပုဒ္ဒခေါ်ယုံနာဖြစ်စီကြီးရက်သွားတဲ့နိဗ္ဗာန်ချမ်းသာကြည့်ပြီးလည်းဒီအထုခေါ်စစ်ကပါလာတဲ့စိတ်ကြီးကြီးတွေလုံးဝကုန်ခါအောင်အမထုတ်နိုင်ပြီးကြောင်လုံးမှာအမှန်ကြောက်ပြကောင်းတဲ့အောက်တန်းတောင်တန်းကြည်တတ်တဲ့ကိလေသာတွေကိုတော့ အပြတ်ရှင်းဖို့တော့တောင်းရှိပါတယ်အဲ့ဒါကြီးအပြတ်မရှင်းနိုင်လို့ဘဝတွေဆရာပြီဆိုလို့ရှိရင်ဘဝတစ်ခုခုမှာမိဇိုးဖာဇိုးဆရာသမားဇိုးမိတ်ဆွေဇိုးတွေနဲ့ကြုံတဲ့အခါဆရာသမားဇိုးတွေနဲ့ကြုံတဲ့အခါမှာလမ်းလွဲတွေလိုက်ပြီးတော့ဆုံးလုပ်တဲ့ဘဝကြီးလည်းရောက်နိုင်တယ် ဒါတွေလည်းချက်တွက်ဖို့လိုပါတယ်အခုခါကအခုအခုအချိန်ခါလေးပဲဘုရားသာသနာခေါ်တဲ့ဘုရားရည်ကြည်မှုစုံစည်းတဲ့အခါလေးပဲဒီလိုလည်းတက်တန်းဘာမှရှိတာမဟုတ်တက်တန်းလည်းအမှန်တိုးတယ်တူတော့တဲ့တက်တန်းကြီးမှလည်းယောဂကြီးက သူပြောလာလို့ရှိရင်စိတ်တိုင်းကြအခုလိုအထက်တန်းစားကုသိုလ်တရားတွေဖြည့်ဆောင်နေမှာမဟုတ်ဘူးဒီတော့အရွယ်ကောင်းဆုံးကျမ်းပါတော့အစစရအစဉ်ပြေတော့မှာရှင်ရှိခိုက်လုံလဆိုင်ဆိုတဲ့အတိုင်းပါလေအာမခံရှိတဲ့ကုသိုလ်တရားတွေပြည့်စုံကျင့်လောက်တဲ့အရှိပေါ်လေးအထုဖို့လိုပါတယ် ရိုးရိုးဒါနလောက်ကတော့ဘာမှမဖြစ်ကြတော့ပါဘူးနည်းနည်းလူလူများများလူလူဘာမှမဖြစ်ကြတော့ဘူးဒါနကုသိုလ်တရားတွေမှလည်းမပါဘူးဒါပေမဲ့လည်းကုသိုလ်တရားလမ်းကြောင်းပွင့်အောင်ထူထပ်လို့ရှိရင်တော့ဒါနကတော့တော်တော်လေးအကျိုးရှိပါတယ်ကုသိုလ်တရားလမ်းကြောင်းပွင့်ဖို့ဆိုတာက မိမိကိုယ်ပိုင်ပစ္စည်းတရားသွင်းစာဝေရတဲ့ပစ္စည်းဒီသားပုဂ္ဂိုလ်တွေကပစ္စည်းလိုလိုချုပ်တယ်ပြီဆိုရင်လူရဲ့ပစ္စည်းတွေရပြီးတော့ချုပ်တယ်ကိုကျင်းပါစေချမ်းသာပါစေဆိုတာပါလေဒီလိုသဘောတူနဲ့ပြရပါတယ်ကောင်းကောင်းလေးရှိလို့ကောင်းကောင်းလေးယုံကြည်ပြီးတော့ပူဇော်တဲ့အနေနဲ့ပြရပါတယ် သို့မဟုတ်တနာမှုရောပူဇော်မှုရောတွဲဆက်ပြီးတော့ဒါနကုသိုလ်တွေပြရပြုလုပ်ရပါတယ်လူရင်းကတော့ဒါနဆိုတာတစ်ဖက်သောပုဂ္ဂိုလ်တွေလူတဲ့ပစ္စည်းရပြီးတော့သူတော်ဘာချမ်းသာဖို့ပဲကိုချမ်းသာဖို့မဟုတ်ဘူးဒါတော့နားလည်ရပါတယ်ဒါနရဲ့အခြေခံဒါနရဲ့သဘောနားမလည်တော့ ဒါသာဒီလိုက်တဲ့အတွက်ဒါလည်းအကျိုးတွေထူထောင်လိုက်တာမလဲဘူးပဲတတိကြီးတို့ကြွယ်ကြီးတို့ဘာလို့ကြတော့ဆုံးရတာလဲဒီလိုတော့ရှိနိုင်တယ်ဆိုတော့နာမည်ကြီးကြီးလာလည်းပါတယ်ဒါနအတွက်ပစ္စည်းပေါ်မှာတွေ့တာမှုကျင်းမိမယ်လို့အဲ့ဒါလေးဆုံးနိုင်တဲ့အတွက်အမျက်ကြီးဒါနအမျက်ကြီးပေါ့မဟုတ်တဲ့အမျက်ကြီး အဲ့ဒါကြီးညောတာနာမည်ကြည့်ကြတာလေးပါတာအဲ့ဒီဈာနာမျိုးကတော့အညံ့စားဖြစ်တော့တာအဲ့ဒီဈာနာမျိုးကတော့မရှိတာကောင်းတယ်ဒီလိုရှိရင်လည်းအထက်တန်းစားဒါနဖြစ်ဖို့သိရည်ကြည့်ပါလားမပြောပါတော့တဲ့ဒါနာကျိုးမနှောရဘူး အတိညာထည့်ပြီးတော့ရှူကောင်းပါလားထိုးတော်ကြီးကထိုးတော်ရကောင်းမှကောင်းစားသည်ကောင်းဆုံးတဲ့တန်ကစီမံခံစားကြရသည်ဆိုတော့လေထိုးတဲ့အပြုအမူတွေရိုင်းဆိုင်ကြမ်းတမ်းတဲ့အပြုအမူတွေပေါ့လေကိုယ်လက်သက်တဲ့အပြုကိုတတ်တာခုရာကာမသုံးကြတာဒါကိုယ်လက်သက်တဲ့ရိုင်းဆိုင်ကြမ်းတမ်းတဲ့အပြုအမူတွေပေါ့ လိန်နာရန်တိုက်တာချိန်ကုန်ဆဲဆိုတာအပြစ်မဲ့တဲ့စကားတွေအချိန်ကုန်ခံပြီးတော့တွဲဆိုတာဒါနှုတ်နဲ့ဆက်တဲ့အကျင့်စိုးတွေပေါ့ဒီရပစ္စည်းအပိုင်စီလိုလားမတရားရလို့လားသူတို့ဘာပစ္စည်းစီလိုလားဒီကောင်ကမတည်သေးဘူးလားသိရင်ကောင်းမယ်ဒီကောင်မတည်သေးဘူးလားသိရင်ကောင်းမယ်ဆိုတာပေါ့လေသူတို့ပစ္စည်းလိုတဲ့စိတ်ယုတ်ပါလေမွေးတာပါလေ ဆိုလည်းပစ္စည်းအပစ္စည်းကြောင့်လေးလာနေရှာတော့ကျုံညံနဲ့အောက်တားကြတဲ့စိတ်ထားတွေရှိတော့ပါဆိုးတာကြီးပဲဆိုးရကောင်းတာကြီးပဲကောင်းကြုံရသိရင်ပြီးတာပဲပြတ်တာပဲဆိုတော့အယူဆပဲအယူဆတွေလွဲမှာတော့ဒါစိတ်နဲ့စတဲ့အခြေဆိုးတွေပါဠိလိုကတော့ဒုက္ခရိတခေါ်တယ်ဗမာလိုကတော့ဒုက္ခရိတကိုပါဠိဖြစ်ပြီးတော့ဒုက္ခရလို့ခေါ်ရတယ် ရမမှုတက်တဲ့ကတော့အရှိဆိုးပေါ့ရှိဆိုးအဲ့ဒါဒီမဲ့ဆော်ပြရှောင်ဖို့မရှောင်နိုင်ဆိုးကြရမှာပဲရှောင်နိုင်တဲ့အတွက်ဆိုးကြမရဘူးဆိုတာအကျိုးလေးတွေပြပြီးတော့မဲ့ဆော်ပြဟောတယ်မရှောင်နိုင်ရင်ဆိုးကြဆိုအဖြစ်တွေပြဟောတာတယ်အစာနဲ့မကျင်းနိုင်တဲ့ပုဂ္ဂိုလ်တွေမှာသိစေအစာစားရတယ် မတည်တဲ့စာတည်တဲ့စာဆိုတော့နှစ်မျိုးရှိတယ်မတည်တဲ့စာရှောင်ရတယ်စာပြီးမှခြေတော့မယ်ဆိုတော့လုံးလို့မရဘူးမတည်တဲ့စာကြိုရှောင်ရတယ်အထူးသဖြင့်အစိတ်ပါတဲ့စာအစိတ်ဆိုပုံရေးကြည့်တာပေါ့မတည့်တဲ့အစာဆောင်တော့အစာနဲ့ဆက်ပြီးတော့ဆိုးဆိုးမရဘူးပေါ့တဲ့တာကိုတင်မှမှုတော့အဲ့ဒီအစာကို အာဟာရပြည့်တဲ့အစာကိုအခုလူတွေပြောနေတာသစ္ဆုတ်စုံတဲ့အစာကိုပုံမှန်စားရမယ်သုံးအောင်စားရမယ်အဲစားလို့ရှိရင်အစာပြည့်တဲ့အရာပြည့်တဲ့စံပါရရတယ်ဒါလိုပဲကိုယ်နဲ့နှုတ်နဲ့စိတ်နဲ့ဆက်တဲ့အပြည့်အဝတွေဟာပြောကြကြဲစရာဖြစ်ကင်းတဲ့စိုက်ခြင်းတဲ့အပြည့်အဝတွေ ဒီကျေးလုံးရတဲ့အကျိုးကိုလေဒီကျမ်းတဲ့အကျိုးကိုလေမြတ်စွာဘုရားကောင်းတဲ့အကျိုးကိုလေအဲဒါတွေကိုမြတ်စွာဘုရားကပါဠိလိုသုခတိကဗမာသာတော်နဲ့ဆိုသုခတိကလို့အမည်သက်တော်ပါတယ်ပါဠိဆက်ပြီးတော့သုစရာရဲ့လို့ဒီလိုပြန်လာရှိပါတယ်မြန်မာဥစ္စာကတော့ ကြောပြကင်းစအဖြစ်ပြုတဲ့တန့်ရှင်းတဲ့အဖြစ်ကိုရည်ကြည်တဲ့အဖြစ်ကိုလည်းဒီလိုဆိုမှာပါပဲရည်ကြည်ဆိုတာကကိုယ့်ကိုယ်ကိုမာရအောင်ထိန်းပြီးတော့သူတို့ကမထိခိုက်ရအောင်ကိုယ်ကိုရှင်းဖြစ်ရအောင်လို့ဆောက်ရှောက်တဲ့သဘောမျိုးပဲအဲ့ဒါရည်ကြည်မှုအဆက်ပဲ သံဃာကောကအစရှိတဲ့အပြုအမူတွေဟာအမှန်တိုင်းဆိုင်တဲ့အပြုအမူတွေဆိုင်ဆိုင်တဲ့အပြုအမူတွေကိုဆိုင်ဆိုင်မှလည်းမသိဘူးမဆောင်လို့ရှိရင်ဆုံးရှုံးရမယ်ဆိုတာလည်းမသိဘူးသိနေမှလို့မကြောက်ဘူးကိုယ်မှလည်းပဲအစ်ကိုယ်တရားတွေကျက်ပြီးတော့ဒီလိုပါလည်းပဲထိခိုက်နေတယ်ဆိုတတ်တဲ့အပြုအမူတွေလို့ဆိုတာမသိဘူး သိတယ်ပဲလို့အဲ့ဒါတွေကိုယုံရမှယုံရမှလည်းမသိဘူးယုံလို့ယုံဖို့မရှိဘူးမစင်းကိုယုံတတ်တယ်လို့ပေါ့လေဒီဟာတွေပြုရမှာပေါ့လေယုံတဲ့သဘောမရှိချစ်ချစ်တော့ပူးနေတဲ့တန်လို့ခိုင်လို့ရှိရင်ပူမှလည်းပဲကြောက်ရတယ်ပူမကြောက်ဘူးဆိုလို့ရှိရင်တော့ ဒါအရှိတ်ကြောင့်လည်းခေါ်တာပဲစိတ်ကြောင့်လည်းပြီးအဲ့ဒါတွေကိုကျွလုံငယ်ဆိုလို့ရှိရင်သူချင်းကိုပြက်ကုန်တာပဲကိုယ်နဲ့လုံးနဲ့ရှောင်းမဲ့ဟာတွေမရှောင်းပဲဆိုလို့ရှိရင်တော့လူတော့လူပဲလူမပြီးတော့သူများပြည်စီမတရားအပိုင်ရှိတယ်သူများဖြစ်စည်းလို့စိတ်ရှိတယ် ဆိုးတာကြည့်လဲဆိုးဆုံးမရကောင်းတာကြည့်လဲကောင်းဆုံးမရသိရင်ပြီးတာပဲဆိုတော့စိတ်ကြီးစိတ်ထားတွေလည်းပဲအခြေအကုန်လုံးပြည့်ကုန်ပြီအဲလိုစိတ်ကြီးစိတ်ထားတွေလည်းပြည့်ကုန်ပြီဆိုရင်လူတို့လူတို့စိတ်ထားတတ်တော့ဘူးလူသိဉာဏ်ရှိဖို့ဆိုတာဝေးရောလူတို့တော့အသိစိတ်ထားတတ်တော့ဘူးဒီတော့လူဆောင်ဖြည့်ရမယ်တီလာလည်းပဲမဲ့ လူလူလည်းမစိတ်မထားတတ်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာလူလောကမှာနေရတာသူ့အတွက်တောင်မှသူကျိုးကိုသူကျိုးသူစီးပွားတော့မှနားမလည်ပဲနဲ့နေတယ်ဆိုရင်သူရတဲ့ဒုက္ခပြီးတော့တာပဲအဖို့ပဲအယူရတော့လူဆိုလို့ရှိရင်သူချင်းပထမဆုံးအချိန်ကရှိရမယ်ဒီစိတ်ထားတာတရားမှာသူချင်းကတော့အနည်းဆုံး၅ပါးတည်လာပဲ နဝတိကပြည့်စုံတယ်ဆိုလို့ရှိရင်လူပိလာတယ်လူပိလာကိုအရေးကြီးပါတယ်ခုမြန်မာပြည်မှာလူပိလာသူသိပြီးတော့မရှိတော့လူကြီးသံပေါင်း60ကျော်သံပေါင်း60ကျော်တွေကစေတန်းကျော်ကဘုရားဘာသာမဟုတ်ကြည်တန်း90ကျော်ကြာမယ်တန်း90ကျော်ကိုလေးပုံပုံလိုက်လို့ရှိရင် သုံးပုံကအခြေခံကုသိုလ်သီလမဲ့ပြီးတော့လူမပိသသူတွေလူလူစိတ်ထက်တတ်ဖို့ဝေးလို့လူပိသသူတွေပြားသွားတယ်တဖို့ပဲရှိရတယ်တဖို့ဆိုဆယ်တန်းကျော်လေးပဲရှိတယ်အဲ့ဒီဆယ်တန်းကျော်လေးတွေမှာမိမိတို့ပါမပါဆိုတာအခြေခံ၅ပါးသီလနဲ့စိတ်စိတ်ကြည့်ဖို့လိုတယ် စစ်စစ်ကြည့်ပြီးငါးပါးတိလလုံးနေဆိုရင်ဒါလေးပိုင်းတစ်ပိုင်းကောင်းတဲ့မှာတော့အခြေခံပါနေပြီးတော့သိရတာအဲဒီလေးပိုင်းတစ်ပိုင်းကောင်းနေတဲ့ရောက်နေပြီဆိုလို့ရှိရင်ကောင်းတဲ့ကောင်းအောင်ကြည့်ကြည့်လေးတိတိကျကျလေးကောင်းဖို့ဒီမှာဒီစိတ်ဆက်ပြီးတော့စိတ်ရည်စိတ်ထားကြီးကောင်းဖို့လည်းအတိညာနဲ့အတိမှလည်းအခြေခံစားပြီးတော့အစိမ့်စိတ်စိတ်ကြည့်နေပြီးတော့လူထက်လူဖြစ်ဖို့ ဆင့်တက်ပြီးတော့နော်လူပြည်သားဘုရား၅ပါးသီလထိနိုင်မှပြီးကြတယ်လို့သက်ရှိမြင့်တဲ့စိတ်တွေမရှိရအောင်ပေါ့လေမေတ္တာကရုဏာတွေသူများကြိုးစီပါလိုရတဲ့စိတ်တွေသူများရှင်းလာတတ်တဲ့စိတ်တွေကုလိုသတိသာဘာဝနာတရားတွေအထုတ်တာတွေပေါ့လေသက်ရှင်နဲ့ဖွံ့ဖြိုးတိုးတက်တဲ့စိတ်ကလေးတွေအားကောင်းလာပြီဆိုလို့ရှိရင် လက်လက်စီပြောပြီးအဖြစ်လဲလိုက်မယ်ဖြစ်တော်မှဖြစ်မှန်းတည်ပြီးတော့ကြည်လင်ကြောက်တယ်လေများအားဖြင့်ပေါ့လေသရှိတဲ့စိတ်လေးတွေဖြစ်တယ်ဆိုရင်လူလူစိတ်ထားကြတယ်လို့ခေါ်မှာပဲအချိန်ယူပြီးတော့အားထုတ်လို့ယုံနာပိုက်ချတိမှာစအစစ်စစ်စစ်စစ်ညာလေးတွေပွင့်သွားပြီဆိုလို့ရှိရင်ခုနစောစောကပြောခဲ့တဲ့အတိုင်းဘဝတ္တခေါ်တဲ့ ဒီစည်းကြောင်းကြီးတွေမပြတ်စီးစီးနေတဲ့ယုံနာရအဘုဒ္ဓဆိုတာစည်းကြောင်းကြီးရက်တော်တယ်လို့ပြောတယ်ယုံနာဖြစ်ဖြစ်ဒီရက်တော်တဲ့နိဗ္ဗာန်ကိုလည်းဒီဘဝမှာပဲမျက်မှောက်ပြုကြည့်ပါမယ်ယုံနာပိုင်းခြားသိမှုကအစပေါ်လေလောကီဥပဒနာဉာဏ်ကြီးပြည့်စုံရင်ပြည့်စုံတော့အချိန်တိုင်းအချိန်တိုင်းလေးဒီစိတ်ဟာရင်းချက်ပြီးတော့ခန္ဓာရင်ရှိတယ်လို့ဟောလေ နိဗ္ဗာန်မျက်မှောက်ပြုပြီးသွားပြီဆိုလို့ရှိရင်အတိညာကတော်တော်လေးရင့်ကျက်လာတော့တဏှာဆိုတာရှိလာတယ်ကိုယ်လေးကပုံစံအာယုံလေးရဲရဲရဲနဲ့အားစိတ်ပြီးတော့ဆွမဲ့စွာရှိလို့ရှိအောင်မှစိတ်ကလေးစိုက်ကြတိုင်းဝိရတတိသမာဓိတွေအားကောင်းနေလို့ရှိရင်ကြုံရတဲ့စိတ်လှုပ်ရှားစရာအာယုံလေးဆုံတဲ့အခါမျိုးမှာ တွန်းလှန်အားကောင်းတယ်လို့အတိညာဉ်ဖြစ်လာလို့ရှိရင်လည်းစိတ်ရင်းကျက်လာတယ်။ဒါတော့မိမိရဲ့စိတ်ကိုစိတ်လှုပ်ရှားစရာအယုံနဲ့ကျုံတဲ့အခါမျိုးမှာတွန်းလှန်အားကောင်းရာအတွက်လိုအပ်တဲ့အားဖြင့်ဖြည့်ထားရတယ်လို့ပြောလေ။ကောင်းဆုံးလောကဓာတ်နဲ့ကျုံတဲ့အခါမျိုးမှာလည်းပဲဝိသဇ္ဇာလောကဓာတ်နဲ့ကျုံလို့ရှိရင် ဝန်တာမှုလိုက်ပြီးတော့ဘုံဝင်နေနေဖြစ်အောင်ဝန်နဲ့တယ်လည်းကြောင့်လို့ရှိရင်လည်းပဲပုတ်ကြပြီးတော့ဒီချင်းစိတ်ကြီးမပေါက်ရအောင်အလယ်အလတ်ပေါ့လေခန္ဓာရည်ဆိုတာပေါ့လေကိုယ်မှာလိုအပ်တဲ့အားရရှိနေလို့ရှိရင်ပူဇာအေးတာပြမတံခံရရှိလို့ပေါ့လေစိတ်မှလည်းပဲလိုအပ်တဲ့အားရပြည့်ပြီဆိုလို့ရှိရင် အတိညာနေရှိပြီဆိုလို့ရှိရင်ရည်ကျက်လာတော့ခန္ဓာကြီးဆိုတာရှိတယ်အဲ့ဒီခန္ဓာကြီးကောင်းကောင်းလည်းလို့ရပါတယ်အာမခံခြင်းရှိတယ်ဘုရားမြတ်စွာသာသနာမှာအာမခံခြင်းရှိတယ်လာအာထုရှိညနေတိုင်းလောက်ရှိအာမခံခြင်းရှိတယ်မတိမချဖို့မရေမရဖို့အာမခံခြင်းရှိတယ် ဒီလိုအနာဂတ်ရဲ့ရှိရသားတဲ့သဘောအစာလေးအတွက်ပေါ့လေလောကီပညာရေးလောကီစီးပွားရေးလောကီကျမ်းမာရေးလောကီလူဟူရေးဒါလည်းပဲဘဝအဆုံးသတ်သွားတာသူသူတို့ကိုသူတို့အဟုတ်ကြီးဖြေပြီးတော့ဒါလည်းပြီးသွားတာမလုံလောက်ပါဘူးဘယ်လောက်ပဲလောကီပညာရေးတတ်တာဘယ်လောက်ပဲကြီးစီးရှိရှိဘယ်လောက်ပဲ ကျမကြီးကောင်းကောင်းကိုယ်စိတ်တရားမကောင်းဘူးဆိုလို့ချင်းအဲ့ဒါကြီးအလကားပဲရေးကြည့်တာကိုယ်စိတ်တရားရေးကြည့်တာသိပ္ပပညာထွန်းကားတဲ့တိုင်းပြည်တွေလည်းလူလည်းမစဉ်းစားနေသိမြင်လာတာပဲသိပ္ပပညာနဲ့တည်ထွင်လို့ဒီသုံးပစ္စည်းတွေတစ်မျိုးရိုးသွားတစ်မျိုးတိုးပြီးတော့သူတို့ဒီခေတ်ကထုတ်လို့ကြတာပေါ့လေအဲ့ဒီနောက်လည်းဆိုတော့လူတွေလည်းအလုပ်လုပ်ပြီးတော့ အတိဆန်းနေပါလိဖောင်းတော်လေးကြီးအတိတွေနဲ့ဒီလိုပဲအချိန်ကုန်ရတာပဲကျတိပံပညာနောက်တစ်ကောက်ကောက်လိုက်ပြီးတော့ကိုကြည်တရားမပါတဲ့ဘဝဟာတဘိုးမရှိဘူးဆိုတော့သူတို့နားလည်လာတယ်ဘဝတဘိုးရှိအောင်ကိုရတဲ့လူဆင်းရဲတဲ့လူချမ်းသာ ကျုံတဲ့ခါမျိုးမှာခံလဲရှိတော့ဘာလဲဆိုတာသူတို့စဉ်းစားလာကြပြီအဲဒါကတော့စိတ်အားဖြည့်ပြီးဖို့စိတ်အတိညာရဖို့ဆိုတာသူတို့နားလည်လာပြီတိညာရဖို့ဆိုတာကတရားကရဖို့ပဲဆိုတော့တရားအထုတ်လို့ဆိုတာရေ60ခန်းမှာလာပြီးတော့အထုတ်ကြတဲ့နိုင်ငံသားတွေဆိုတာ တန်ခါးကြီးကြရင်သူတို့ပြောသွားတဲ့အပတ်ချက်ကလေးကတော့ကောင်းတယ်အခုမှသူတို့စားတာတောက်တာသွားတယ်အခုမှလေဓာတ်ထိုင်တော့လေဓာတ်ထိုင်လာသွားတယ်အခုမှသူတို့နေစရာအိမ်ရသွားတယ်တဲ့ဒီလိုလေးပြောတာဗမာပြည်အကောင်းဆုံးဖက်ကောင်ဟာလက်တွေ့တိရိစ္ဆာန်ဘာဝနာတရားပဲအဲ့လိုကြီးပြောပါတယ် သူဒီမှာအာထုတ်လို့တရားကျင့်တဲ့ပုဂ္ဂိုလ်တွေပြောတာသိပ္ပံပညာတော့ကောက်ကောက်လဲရတဲ့ပုဂ္ဂိုလ်တွေဟာသာမန်ကြည့်လို့ရှိရင်တော့လေကန်းထဲမှာအေးစစ်စစ်ရတာပါပဲတဲ့ဒါကလည်းနှလုံးတော့အပူမိနေတယ်နှလုံးမိလောင်နေတယ်ဒီလိုလည်းပဲသူပြောကြပါလားသိပ္ပံပညာတွေထွန်းကားပြီးတော့ သိပ္ပံပညာနဲ့ကြည်ချင်လာရလူဘုပစ္စည်းတွေပါလေတမျိုးမျိုးကတမျိုးတိုးပြီးတော့ပါလေမဝင်နိုင်ကျွမ်းနေတဲ့ဘဝဟာခလုတ်တစ်ချက်နှိမ့်လိုက်လို့ရှိရင်လူရရနေတဲ့ဘဝဟာဘာမှအနှစ်သာရမရှိဘူးတဲ့သူတို့ကောင်းနားလည်ပါပြီသုဗမာတွေကအဲ့ဒါတွေလုံးဝလုံးရှိသေးတယ်ဆိုတာကဘုရားရှင်ကိုဖွင့်ရတဲ့တိုင်းပြည်မှာ ဖြစ်ဆက်ဆက်အကြောင်းမျိုးမျိုးကြောင့်တရားမတရားမသံဃာမမသိကြရတဲ့အများကြီးဖြစ်သွားပြီ။ဒါကလူဦးရေတန်ပေါင်း60ရဲ့ဆယ်တန်းကျော်ဘုရားဘာသာဟုတ်တဲ့ပုဂ္ဂိုလ်တွေထုတ်လိုက်တန်ပေါင်း50ကျော်ဆန်းတယ်။အဲဒီ50ကျော်၄ပုံပုံလိုက်လို့3ပုံကပြည့်စည်ပြီးတော့တပုံကောင်းလက်ခဲ့။အဲဒီတပုံကောင်းလက်တော့မိမိတို့ ပါမပါဆိုတော့ဖြစ်ဖြစ်ရှိပါခုနစောစောကမှပြောခဲ့တဲ့အတိုင်းကိုယ်စီကိုယ်စီပေါ်လေအကျင့်ဆုံးနဲ့အကျင့်ကောင်းခွဲခြားနားလည်ပြီးတော့ဘယ်လောက်တိုင်းသာတိစိုးစိုးမရရအောင်အကျင့်ဆုံးကြီးရှောင်ပြီးပဲလေဘယ်လောက်တိုင်းသာတိအကျိုးရှိအောင်လို့အကျင့်ကောင်းတွေကိုကျင့်သုံးပြီးလေဆိုတော့အကျင့်ဆုံးတွေကျင့်တဲ့အတွက် လူအောက်တန်းစားအလေထားလေပြီးတော့ဘလောက်တိဘလောက်တိုင်းသာဒီသူစိတသူစေကြတဲ့အချိန်ကောင်းတွေကြည့်ပြီးတော့မိမိတို့ဘဝကိုအောက်တန်းမိကြရအောင်ဆက်တည်ပြီးလဲဆိုတာဒါသုံးသပ်ဖို့သိရရှိတဲ့ရိုးရိုးလေးအခြေခံစာသုံးသပ်ရပါကိုယ်ကိုမညာရဘူးကိုယ်ကိုမညာရင်လာမှာပဲအပြစ်ကိုဖောက်မတွေ့ရဘူး အပြစ်ကိုဖောက်ထွက်လို့ရှိရင်လည်းပဲဟာတရားလေးကပေါ်ဝဆဆလေးပါဆိုပြီးတော့နောက်အဲ့ဒါတွေအပြစ်တွေကျူးလွန်တတ်တယ်လူကတတိရှိရတယ်ရင်းရတယ်တတိရှိရတယ်ဆိုတာကသူများကိုခြာရရမယ်ဆဲရမယ်ဒါပြောတာမဟုတ်ဘူးခုနဒုစရိကအကျင့်စိုးတွေကိုရှောင်ရရမယ်ရှောင်ရတဲ့တတိငွေရမယ် ကျေစိုးတွေကိုရှောင်းတဲ့တတိရှိမှတတိကောင်းကိုခေါ်တယ်ယူသားရမယ်ယူသားတယ်ဆိုတာကမတော်တဆကျေစိုးတွေတခုကြည့်ပြီဆိုလို့ရှိရင်ဝန်ခံရတယ်ဒါတွေကျุလို့မိပါတယ်ဆိုတာပေါ့ဒီဉာဏ်ရှိဖို့မလုပ်ရဘူးကျေစိုးတွေပြုလုပ်ထားတဲ့သားနဲ့ကိုမလုပ်တယ်လို့လို့ပေါ့လေအဲ့ဒါလည်းရှိရဘူး ဒါလည်းလိမ့်တာပဲဒီလိုကာသနာထုံးရတဲ့ကာနဲ့အကျဉ်းဆုံးချိန်ကောက်ဖွဲပြီးတော့မသိကြည့်နေမယ်လို့အကျဉ်းဆုံးတွေကြည့်ပြီးတော့ပြင်ဝန်မခံရတာရှောင်ရတဲ့တတိနဲတာနဲ့ဝန်ခံရတဲ့တတိတတိကြောင့်လည်းရသွားတယ်ဘာပြောမှာအဲလိုတတိကြောင့်တဲ့ပုဂ္ဂိုလ်ဥယျာဉ်များလို့ကြည့်ဘယ်တော့မှတတိမကောင်းဘူး သူစိတ္တခေါ်တဲ့အကျင့်ကောင်းတွေသူ့ဉာဏ်နဲ့သူလုံရမယ်ဉာဏ်နဲ့လုံရမယ်ဒါနနဲ့မပြီးဘူးဒါနကုကျင်တရားတော့မပါဘူးဒါနလုံးလို့ရှိရင်ခုနကုကျင်တရားလမ်းကြောင်းပေါ်လဲဒါနမျိုးလုံရမယ်မတရားတွေရှောင်ရမယ်ကိုယ်နဲ့နှုတ်နဲ့ကျူးလွန်တဲ့တရားတွေကိုရှောင်ရတဲ့သတိလို့ရမယ်မှားရင်ခံရရမယ် တတ်လို့ဖြတ်လို့ဉာဏ်ပစ္စည်းအပိုင်းရှိတဲ့စိတ်တွေအဲ့ဒါတွေကိုရှောင်ရတဲ့တတ္တိမွေးရမယ်စိတ်ကြီးအားရှိရမယ်အသိဉာဏ်ကြီးအောင်လုပ်ရမယ်အဲ့ဒီတတ္တိလိုနေတယ်အဲ့ဒီလိုတတ္တိရှိတဲ့ပုဂ္ဂိုလ်တွေဟာသူ့ရဲ့နောက်ပိုင်းမှာပေါ့လေအစိတ်ကြောင့်ကလည်းရှိလာပြီဆိုလို့ရှိရင် ဆုံးရောက်တဲ့အပြုအမူတွေရိုင်းတိုင်းတဲ့အပြုအမူတွေကိုရည်တည်ကြကြရှောင်တော့ကိုယ်နဲ့ရှောင်ရင်ကိုယ်လုံးတို့အကြည့်ကင်းတန်ရှင်းလာတယ်နှုတ်နဲ့ရှောင်ရင်နှုတ်အကြည့်ကင်းတန်ရှင်းလာတယ်စိတ်နဲ့ရှောင်တတ်လို့ရှိရင်အခုလိုအကျင့်နေကြလို့ရှိရင်စိတ်နဲ့အကောင်းကြီးရှောင်လို့ရှိရင်စိတ်နဲ့စိတ်သက်တွေတိုက်ဆက်ရှင်းလာတယ်ပညာလေးလည်းပုံနေလာတယ်ဒါကြီးကလောက်ရတာစဖတ်လို့ရတာမဟုတ်ဘူး စဉ်းစားလို့ရတာမဟုတ်ဘူးတကူမြန်မာပြည်မှာရှိတဲ့တကူကြီးပြားတွေလျှောက်ဖို့ရတာမဟုတ်ဘူးပဋိစိတ်လို့ရတာမဟုတ်ဘူးအိန္ဒိယသဝိဇ္ဇသဝိဇ္ဇဌာနသွားပြီးတော့ဖူးလို့ရတာမဟုတ်ဘူးလုံမှရတာဒါသိရေးကြည့်တာကျုပ်ရှိသေးတဲ့ဆရာဘူးတွေအိန္ဒိယသဝိဇ္ဇဌာနလေးဌာနသွားဖူးလို့ရှိအပေတကားပြည့်ပြီတဲ့ဆွဲတဲ့ပုဂ္ဂိုလ်ကအဲ့တိုင်းဆွဲတယ် ပါတဲ့ပုဂ္ဂိုလ်တွေပါတာပဲရောက်သွားရင်ဒီလောက်ဆိုလည်းလုံး၁၀သိန်းလောက်တော့ကုန်တာအချောင်းပေါ့လေဒီအပေကပုတ်စီရတော့မှသွားပြီးတော့ဖူးကြတယ်စားထဲမှာမပါဘူးအိန္ဒိယဘုရားဘူးသွားလို့လေးဌာနကိုကူးရပြီဆိုလို့ရှိရင်ဘယ်တော့မှပြည့်တယ်ဆိုတော့ဘယ်စားထဲမှာမပါဘူးအဲ့ဒါသတိထားကြပါ ရပရိကပသံဃာကြီးဆဲဆဲလေးအိန္ဒိယကလေကျေတော့အခုလိုစိတ်ရင်တွေရှိဦးလေကုန်းကြောင်းရဲ့ရေးရဲ့ဒါပဲရှိတယ်လဲရင်ရင်းရဲ့ဒါတော့ရှိတာအဝိဇ္ဇလာတယ်ဆိုတော့တချို့တက်တော်မရှိတဲ့ပုဂ္ဂိုလ်တွေဘုရားပရိနိဗ္ဗာန်စာကြီးမှာရောက်လာလို့ရှိရင် သူတို့ကိုဘယ်လိုနှစ်သိရပါမလဲလို့မြတ်စွာဘုရားပဋိသပါဇံကြီးဆက်ဆက်မှာရှင်နန္ဒကမင်းလို့မြတ်စွာဘုရားကအနန္တတဲ့တတော်တေချာမြည်ဖို့ကကြိုးစားပြီးတော့လာရင်ကမမီလို့ရှိရင်ငါပြပဋိသပါဇံတဲ့အခါမှာလေးဌာနမှာပေါ်လေစီဒီဒီတည်ထားလိုက်မယ်ဝိခွာတဲ့နေရာဌာနအခုဒီပေါ်နိုင်ငံလုံမိနေပေါ့ ဘုရားကိုရဌာနတတိယဉာဏ်တော်ကြီးရဌာနအခုပုဂ္ဂဗေယပေါ့တရားဥရောခေါ်ရဌာနအခုဗာရဏတိမိဂရာဝပေါ့လေနောက်ဆုံးပရိနိဗ္ဗာန်ဆာယဌာနမလမေတ္တဥယျာစီရင်ဥယျာပေါ့လေလေးဌာနရှိတယ်အဲ့ဒီလေးဌာနမှာတတ်တော်တွေပေါ့ဆိုပြီးတော့စီဒီတည်ထားလိုက်တယ် အဲ့ဒီဒီဒီလေးဌာနကိုစက်မပြေတဲ့ပုဂ္ဂိုလ်တွေတဆူပြီးတဆူလဲပြီးတော့ဖူးရလိမ့်မယ်ဘုရားရဲ့ဂုဏ်တော်တွေအာရုံပြုပြီးတော့ဖူးရလိမ့်မယ်အလို့အပြောက်ကြီးမဟုတ်ဘူးဂုဏ်တော်တွေဂုဏ်တော်တွေဆိုတာရုပ်ဂုဏ်တော်တွေမဟုတ်ဘူးဂုဏ်တော်ရုပ်စေတနာပြီးပြီးတော့ရဟန်းဆိုလို့ရှိရင်မြတ်စွာဘုရားမှာ သူကြီးကဘလောက်ညစ်ပတ်ညစ်ပတ်မြတ်စွာဘုရားကလုံးဝဆန့်ရှင်းနေတာအညီကျေးတဲ့အငွေ့သက်တောင်ရှိဘူးဒီလောက်တန်ရှင်းလို့ဆိုရင်လူတွေလက်တွေပြမာတွေကဝိုင်းအောင်ပြီးတော့ကြည်ရင်ကြတာကြည်ရင်ကြတော့ကြလို့တာပဲတန်ရှင်းတဲ့အကြောင်းကုံကြောင့်အများရဲ့လေးစားခြင်းခံရတဲ့ကုံသက်တော်ဘုရားကသူတန်ရှင်းတယ်လို့သူဟီကိုနေတဲ့ပုဂ္ဂိုလ်တွေလည်း သူ့အတိုင်းအတာနဲ့သူ့တန်ရှင်းအောင်ဒီကသမားကြီးပြရစေတရားတွေဟောရတာကြည့်ကြည့်ဒီကကြည့်ကြည့်ဘုံလုံးကိုဆင်ကျဲလာလို့ရှိရင်ဘုကျင်ကဥမှုပုံကဘယ်လိုသဘောထားမလဲဆိုတော့စိတ်ရစိတ်ထားတဲ့ရိုးသားသားပေါ့လေအပြောင်းလုပ်ကြည့်ဘုကျင်ကဘယ်လိုသဘောထားလာမလဲဆိုတော့ကြည့်အတိညာဉ်ဖြေပေါ်လုပ်ကြည့်အစွဲကြီးကျွတ်သွားပြီဆိုလို့ရှိရင်လမ်းကြီးကဖြောက်သွားမယ် တော့ရလမ်းချင်းဖြောက်သွားပြီဆိုလို့ရှိရင်ဖြောက်တဲ့လမ်းချင်းဖြောက်သွားလို့ရှိရင်သူကအကွေကောင်းပြီးတော့သူတော်ဘာလဲစော်ကားတာမရှိတော့ဘူးအဲဒီကျိုးကြီးကောင်းလားလဲလာပြီဆိုလို့ရှိရင်မှားပါတော့ဟမ်ဘာမှမကြောက်ဘူးအဲဒီလိုအရှင်နေကြည့်ရသော်ဗျာကဂုဏ်တော်ကိုကြည့်ပြီးတော့လောကအတွေ့အကျိုးရှိပြန်မဟုတ်ဘဲနဲ့အတူယူရအောင်ဆိုပြီးတော့ လက်ဆောင်ပြားကသူလိုပဲတိရသမารီကျင်ရအကျင့်တရားတွေရှိပြီးတော့ဘောဆက်စကပါလာတဲ့အောက်တန်းစားအကျအလအလူရှိရိသာတွေပယ်ဖို့ဟောထားကြတာအဲ့ဒီတိုင်ကျင့်လို့ရှိရင်ကျင့်သလောက်ကျင့်သူဟာဘောအစင်တန်မြန်မာလာပါလေအဲ့ဒီလိုဂုဏ်တော်မျိုးဣတိပိတော်ရုပ်ပြီးတော့ဗောလီသံဝဲအောင်ကိုအရေးမချောက်အောင်ရုပ်ဖို့ကြုံဟုတ်ဘူး ဒီကောကောင်းမှုမဟုတ်ဘူးယာရုရဖို့ယာရုတက်ဖို့မဟုတ်ဘူးခုကလာဣတိတိပဲအဲ့ဒါလေဂုံတော်ကိုစားတော့ပါလို့လဲကိုရိုးအတွက်ပဲအဲ့ဒီလိုသဘောရှိတဲ့ပုဂ္ဂိုလ်တွေကဘယ်တော့မှမြတ်စွာဘုရားရဲ့ဂုဏတော်ကိုလည်းပဲလေးလေးနက်နက်မသိသပါဘူးပေါ်ထုတ်မှလည်းမဟုတ်ဘူးပေါ်ထုတ်မှမရဘူးဆိုလို့ရှိရင်မြတ်စွာဘုရားဆုဆုံးမှလည်းတင်ရှင်းသုံးမှမဟုတ်ဘူးအဲ့ဒါလည်းပဲတဘောပြီးတော့မှာပဲ တကယ်ကိုသဘောတရားသဘောသိပြီးတော့တကယ်ကိုသိရမှာရဖျားခုတယ်ဆိုလို့ရှိရင်ပုံတော်ကဂုဏ်တော်ကိုထည့်သွင်းပြီးတော့ကျင်ကြတတ်လို့ရှိရင်စိတ်ကြီးလာတယ်ကြီးကြတာတွေဖြစ်လာတယ် ဒီတရားနဲ့ပြီးတော့ယုံတတ်တာတွေဖြစ်လာမယ်အဲ့လိုဘုရားဘူးရဲ့ကြည်လင်းတဲ့စိတ်တွေနဲ့မတော်တဆပြေသွားရင်ကောင်းတဲ့သူကြီးရောက်ကြလိမ့်မယ်ဒီလိုတော့မိတ်ဆွေထားတာရှိပါလိမ့်မယ်ဘုရားကိုယ်တိုင်မိတ်ဆွေထားတာပါဒီမှာပါတယ်နော် ဂုဏ်တော်တွေအာယုပြုရင်းကကြည်လင်းတဲ့စိတ်ရှိပြီးတော့မတော်တတ်သေးသွားရင်ကောင်းကတူပြီးရောက်ကြလိမ့်အပေအပေဘေးကလွတ်တယ်လို့မပါဘူးကောင်းကတူပြီးရောက်ကြလိမ့်မတာပဲဒါဒီကြောက်ကိုကြောက်နေတာလေပေါ့မကြည်လင်းတဲ့နောက်ကျတဲ့အာယုစိတ်နဲ့တည်လို့ရှိရင်ထက်ရရောက်မယ်ဆိုတဲ့အတိတ်ပဲပေါ့တရားကမလုံးပွားဘူးတတိယဘူး အပျော်တမ်းခီးနဲ့သွားလို့ရှိရင်ဒါလောဘဖြစ်ဖြစ်မှာမကျင်တတ်တဲ့ဒေါသတွေဖြစ်ပါမယ်ဒါမကြည်လင်းတဲ့စိတ်နဲ့တရားလို့ရှိရင်ထက်ရရောက်မယ်ဆိုတော့အတိတ်ကတော့ဒါပဲအဲ့ဒါလိုအတိတ်ရှိတဲ့ဟာတွေကိုဘုရားဘူးကြီးကဆွဲပြီးတော့အကြီးကဘုရားဘူးသွားကြဆိုအပေတကားပြအောင်ဆိုပြီးတော့အချောင်းအပေတကားပြည့်စုံတဲ့ပုဂ္ဂိုလ်သက်ဆိုင်တယ်တယောက်တယောက်ဆိုလို့ရှိရင်အနည်းဆုံး၁၀သိန်းလောက်ကုန်တယ် ဆယ်သိမ့်မကုန်ပဲနဲ့ထောင်လားလောက်ကိုယုံနဲ့စားကြည့်လေးကိုယုံနဲ့အပေကပြည့်တဲ့နည်းတွေဒီမှာရှိနေပါလေ။ကိုကဲပြီးတော့ပုံမှန်လက်ခံရရမှာလား။နောက်ကြောလိုက်ကြည့်တဲ့ကြာကြတော့အဲ့ဒီကဘုရားဘူးပြန်လာပြီ။အမေတို့လည်းဘယ်နှခေါက်ဆိုတာပေါ့လေ။ပိတ်ပါလိမ့်မယ်အပေကတော့။ဟိုလုံခဲ့တဲ့နှစ်ပေါင်း15နှစ်လောက်က ပွင့်လင်းရာသီရောက်တဲ့အခါတရားဘုရားကုအဖွဲ့ကစီစီလေးတဲ့အတိုင်းပေါ့လေဘုရားကုအဖွဲ့ကြီးကြီးကြီးတော်ကြတာဒီတရားရောက်သတင်းတော်တယောက်ကဘုရားကုအဖွဲ့ကရုပ်သားကြီးတယောက်ကိုမေးတယ်အဘအင်းကြီးကဘုရားကုလာရတာဘာခံစားရဘယ်လိုခံစားရလဲဘာတော့ပြေပြောပါပြီတဲ့ပြေပြောပါပြီတဲ့စကားကိုသူကဖွင့်လိုက်ပြီအပဲတော့မကြတော့ပါဘူးတဲ့ အဲ့ဒါလိုဘုရားကုသိုလ်ပေါ့နားမလဲပါမလဲတော့ဘုရားကုသိုလ်ဘုန်းကြီးတို့ဒီကဘုရားရှင်ကိုအခြေပြုတင်တာကတလတ်တင်တာပြည့်လို့ကိုယ်တို့ဖက်ပြီးတော့သူ့မိခင်နဲ့အတူရှင်လူကြီးပေါ်ဖူးတယ်ထောက်တာတဲ့ရှင်လူကြီးဖူးပြီးတော့မေဖြစ်သူကတားရည်တဲ့အပေါ်သူဆရာတော်ဘူးကြဆိုတယ်အဲ့ဒီဒီကာလက ရှင်ယုံဒီတော်ကြီးပုံမှာအပေကိဖျားဆိုတာပေါ်ဦးတယ်သားကရိုးလေးနဲ့ခေါ်လေဒီတန်လေးကကြားတော့ဘာအမေလဲမေလို့သူအပေကိဖျားတယ်သားကပြန်ပြောတယ်အမေဘုရားပုဒ်ကဘယ်တကားပြိတ္တာမဟုတ်ဘူးမေးရတယ်တက်တော်တွေကဘုရားပုဒ်ရတာတော့မှဘယ်တကားပြိတ္တာမဟုတ်ဘူးတဲ့ဘုရားဆုံးဆုံးပါတဲ့အတိုင်းကျင့်သုံးလို့ တောတပံဖြစ်မှဘယ်စကားပိဋကအမေရတဲ့မေဘာမှပြောနိုင်တော့ဘူးအဲ့ဒါလိုလူငယ်လေးတွေအစပေါ်လေဒီအတိညာလေးတွေရအောင်လုပ်ပြီးအသိလိုတယ်အဲ့ဒီအတိညာမရှိသေးတော့ဝေကုံကလောက်အတုံများဘူးဘယ်ဘူးမခုရလို့ခွင့်ရတော့ပြောလို့ဘူးအကျိုးရများတာနဲ့အကျိုးရနည်းတာရှိကြည့်ရမယ်နေမှာတဲ့ပုံစံဆိုလို့ရှိရင်အကျိုးရနည်းတဲ့ ဒါကိစ္စတစ်ခုအကျိုးရများတဲ့ကိစ္စတစ်ခုလောကမကိစ္စတစ်ခုပြိုင်လာပြီဆိုလို့ရှိရင်ဉာဏ်ရှိသူဟာအကျိုးရများတဲ့ဟာဥစားပေးတာပါဉာဏ်ရှိဖို့သိရေးကြည့်ပါလားဆရာကဘုရားဘာသာမဟုတ်ဘူးဆယ်တန်းကျော်နှုတ်လိုက်လို့ရှိရင်တန်း90ကျော်လေးကတန်း90ကျော်ကိုလေးပုံပုံတပုံကောက်ခဲ့တပုံကောက်ခဲ့တယ်မှာမင်းတို့ မိမိတို့ပါမပါဆိုတော့ဖြစ်ရှိဖို့လိုပါတယ်ဒီခါမျိုးမှာလူငယ်လူငယ်တွေဆိုလို့ရှိရင်ပညာကာလပြောကြတာလေတက္ကသိုလ်အကုန်ခံပြီးတော့ပြောကြတာသေလောက်ပြောတာလေဘေးတိအောင်ပြောတယ်သေလောက်ပြောတယ်အဲ့ဒါတွေကိုပြန်မကပ်ပြီးတော့ပြောကြတာလေအဲ့ဒီပြောတွေကိုမျက်နှာဆွဲပြီးတော့ဒီမှာလာရောက်ပြီးတော့သူတို့ ဥပ္ပေဖြစ်နေလားအထုကြတာဥပ္ပေဖြစ်နေကူတရားထုတ်တာကိုသူတို့ပို့ပြီးတော့တန်ဖိုးရှိတယ်လို့အမည်ရှိကြလို့ဖြစ်ပေါ်ဖြစ်ပါလိမ့်မယ်။ဘုံဘုံအိမ်ကမိဘတွေကတိုက်တွန်းကိုတွန်းပို့လို့လာကြတာလည်းရှိလိမ့်မယ်။ဘယ်လိုဖြစ်စေဖို့လဲဒီရောက်လာပြီဆိုလို့ရှိရင်တော့ဒီလိုကတန်ဖိုးရှိအောင်လုပ်ဖို့တော့ဘုန်းကြီးတို့ပြောပြဖို့တောင်းရှိပါတယ် ကိုယ်ဝဲကိုယ်ဝဲတွေကိုမျက်နှာဆွဲပြီးတော့အခုလိုဘဝအတွက်တောင်းဖို့ရှိတဲ့လုပ်တွေပြုလုပ်ခွင့်ရောက်လာတဲ့ဆိုတဲ့ကောကကိုရတော့ဝန်တန်နေပါလေ။ပြန်လည်းတိုင်းလည်းလုပ်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ဝန်တန်မှာပါပဲ။အဲဒီလိုအခြေအနေပါဘုန်းကြီးကဘုန်းကြီးတို့ခန့်ငယ်ငယ်ကဆရာကြီးကသင်ခဲ့တဲ့စာရေးတဲ့နည်းပေါ့လေ။ အလင်္ကာကျမ်းဆိုတာရှိပါတယ်သူဘောဓာလင်္ကာကျမ်းဆိုတာသူဘောဓာလင်္ကာကျမ်းဆရာကြီးကဘုရားလက်ထက်တော်ကာလကဘုရားနဲ့ဆုံးတွေ့တဲ့ပုဂ္ဂိုလ်ရဲ့အခြေအနေလေးကိုသူကမှန်းဆပြီးတော့သူကရေးထားတာတော်ကောင်းတယ်ပတ္တနာရူပဝိဘဝံ သူနာတံမတိတံကြီးတံစရန္တိတရုသံဃောကကာလေကိလိပရမုခာတဲ့။ဒါငယ်ကြီးကဘုန်းကြီးတို့သင်ရတာ။ရှင်ကသူတော်ကောင်းကြီးဟာတဲ့။မြတ်စွာဘုရားပုံဖို့ပေါ်လာတဲ့အခိုက်မြတ်စွာဘုရားရဲ့တပ်ဖြေတဲ့ယူပွားတော်ယူကြည့်ရတာအားမရနိုင်ဘူး။ အထူးသဖြင့်မျက်နှာတော်လေးကြည့်ရပြီဆိုလို့ရှိရင်စိတ်ကိုအားရတာဖုလို့မဝနိုင်ဘူးရဲ့အဲ့ဒါအတွက်သူတို့များများကြီးအရှင်ပြေးနေကြတယ်ဘာရောက်ဖူးမြောက်ပြီဆိုလို့ရှိရင်ဖူးမြောက်တဲ့ပုဂ္ဂိုလ်နဲ့ထိုက်တန်တဲ့တရားတရားကောင်းကောင်းအများနဲ့ဆိုင်တဲ့တရားသက်သာပြရဲ့ ကြောပုံဆိုပုံမကြောက်ဘူးလေးရတယ်ပဲစာလေးကစိတ်ချူတယ်ဘုန်းကြီးတို့ခက်ပြက်ပြက်ငေါက်ဆက်ဆက်ပြောတာမဟုတ်ဘူးဘုန်းကြီးတို့စကားပြောလို့ရင်ခက်ပြက်ပြက်ခက်ဆက်ဆက်ငေါက်ဆက်ဆက်ပါနေတယ်ဆရာတွေလိုမဟုတ်ဘူးတန်လေးကချိုးပြီးတော့နားဝင်နားထဲမှာစိတ်ပြီးတော့အတန်အာရုံပြောတာလေကုသိုလ်စိတ်စိတ်ကြီးအများကြီး ဟောတဲ့တရားလည်းလက်မလွတ်မထွက်သွားရအောင်ပေါ့လေတလုံးချင်းတလုံးချင်းစိုက်နားထောင်ရင်လုံးချင်းလုံးချင်းအတိတ်တွေကြည့်ပြီးတော့ချက်ချင်းအထုလို့စိတ်ကြီးတတ္တတရားကြီးပေါ်ပေါင်းလို့ချက်ချင်းအထုလို့စိတ်ကြီးဖြစ်သွားတယ်အဲဒီလိုဟောခွေးလိုဘောက်ဆက်ဆက်ပြောတာမဟုတ်ဘူးစူးစိုက်လိုက်နာတယ် နားရတဲ့တရားနောက်မှာမြတ်စွာဘုရားကလက်တွေ့ကျင့်သုံးမှုတွေလည်းဖော်ပြတယ်။လက်တွေ့ဆိုတာကဒီထိုင်ရမထအာထုတတ်အောင်အဲ့ဒါလိုဟောတာ။နားရပဲဒီလိုပဲတရားရှိမှသွားတာပဲ။ဒါတရားနာပိဋကတိဟာမြတ်စွာဘုရားဉာဏ်တော်ကြီးကိုဖူးရတော့အားရကျင့်တတ်တဲ့အပေါ်မှာ တရားချွေးတဲ့တရားတန်လေးကြီးကြားရပြီဆိုလို့ရှိရင်ပထမဆုံးကျင့်နည်းဟာကိုကြားကြနေလားစိတ်တအောင်ဆိုပြီးတော့လေစိတ်ဆိုင်နားထောင်ကြလို့အတိတ်ကကြည့်ပြီဆိုလို့ရှိရင်အဲ့ဒီနာနေတော့မှတရားရှိမှသွားတာပါတောင်းနဲ့တားနဲ့ခြေပြီးတော့ကိုအဲ့ဒီမှာတရားတော်ဘွယ်ဘွယ်မှာအရိယာပုဂ္ဂိုလ်တွေဖြစ်တော်အများကြီးပါအဲ့လောက်ဖြစ်တော့ ဆိုတော့အခုဒီရက်ရှိရင်ဘယ်လောက်ရှိပါလဲထောင်နှန်းလောက်ပဲရှိတာပါဟိုတောင်းတဲ့တန်လည်းရှိတာအဲ့ဒီလိုဒီတော့တရားနာတဲ့ပုဂ္ဂိုလ်ကသိချင်တတ်တာပဲအတိတရားအကျင့်တရားပထမဆုံးအတိတရားရပြီးတော့လက်တွေ့ကျင့်တော့ထူးထူးခြားခြားယူမိမိတို့ကအရှင်လတ်လတ်ဘွားပြောင်းသွားတယ်လို့သိရတော့ဟာသိဟုတ်တဲ့တရားတွေပဲ ကျူးစားတဲ့တရားတွေအခုမှကြားရတာရှင်ဒီပါလေငါတို့သိပြီအခုလက်ရှိလည်းပဲရှင်းလက်ရှင်းတတ်ပြီနောင်လည်းဒီတရားတွေလက်လွတ်လို့မရှိဘူးဆိုတာပေါ့လေသာချွေးတဲ့တရားသာလေးတွေနားထောင်ပြီးတော့လက်တွေ့ရှင်းလို့ထူးခြားတဲ့တရားရာသာလေးတွေ့ရပြီဆိုလို့ရှိရင်သူတို့အချင်းချင်းပြောကြဆိုကြတယ်မင်းမချင်းဆိုလို့ရှိရင်ဒီကဘယ်လိုလဲတရားနာတာဘယ်လိုလဲတရားသဘောလေးဘယ်လိုသိတယ် အပြန်လာမိကြတာဆွေးနွေးကြတာလေအမျိုးသားချင်းဆိုလို့ရှိရင်ဟာမင်းကဘယ်လိုလဲခင်ဗျားဘယ်လိုလဲဆိုဆွေးနွေးကြတာရန်တော်ရင်ချင်းချင်းလည်းဒီလိုပဲဆွေးနွေးကြတာပဲအဲ့ဒါနဲ့ပဲသူတို့အချိန်ကုန်ကြတယ်အိန္ဒိယမှာပျော်ပွဲရှင်ပွဲတွေအများကြီးရှိတယ်လတိုင်းလည်းရှိတယ်သူတို့ဒီမှာ ကြီးကြီးကျယ်လုပ်တာပဲအဲ့ဒီပွဲတွေကိုလည်းပဲအများစုကတကယ်တော့လည်းမလုပ်ကြဘူးဒါလို့ပွဲလမ်းကြီးမှာသူတို့စောစောလမ်းလမ်းရှိတာလူကြီးတွေဆိုလှလှပပဝှက်ရှင်တော့အဲ့လိုဖြစ်တာကြွားတာဒီပါလေပါရမပေါ့လေအခုဟိုကြွားတာဒီပါလို့ပါလို့ပေါ့လေတရားလာအထုတ်တာတော့မတချို့လက်ဝက်လက်သားတွေ တော်တော်ပေါ်ကြီးပါလာရှိသေးတာအကျော်ကတော့ဟိုတုန်းကရှိခဲ့ပါတယ်သူကအဖြေကြည့်အောင်ပေါ့လေငါတို့ဝင်နိုင်လေဆိုတော့ပေါ့လေသူကမြင်သွားလို့ရှိရင်အဖြေကြည့်အောင်ပေါ့လေဘာမှမပြောပါလို့လည်းတန်ဖိုးဖြတ်ဆိုင်တဲ့ရုပ်ထုလေးနဲ့ပေါ်လေသူရတဲ့အစာယူတာကတော့တော်တော်ကိုညံ့နေပြီလို့ဆိုရမှာပါပဲ။ အတိတရားရပြီးတော့အတိတရားတိုင်းရှင်းလို့ကိုကြီးတရားနဲ့အသာယူရပါအဲ့ဒါမျိုးတော့ပိုကောင်းတယ်။ဒါအချင်းချင်းတို့ဆွေးနွေးကြတာဒီအထုတဘလူရဲ့ဟိတ်ကိုစပြီးပါလေ။ခင်ဗျာအထုတဘလူရဲ့ဟိတ်ညာရှိရှိနဲ့ဒီလိုဆွေးနွေးကြတာပဲ။အပေါ်ကလည်းမပြောဘူး။အဲ့လောက်ရှိတယ်။ချစ်ကလာကောင်းခဲ့တာ။အလင်္ကာဆရာကြီးကဘုရားလက်ထက်တော်ကာလက ရေနာသုံးချက်ကိုရှိကကိုးွယ်တဲ့အမျိုးသားနဲ့အမျိုးသမီးတွေရဲ့အခြေအနေရန်တော်ရဲ့အခြေအနေကိုပေါ့လေထောက်ထုတ်ပြီးတော့ပေါ့လေဒီကြရားလေးရှိတာတော့သိကောင်းလာတယ်အခုလိုသိညာခါပါဆိုလို့ရှိရင်တော့လူငယ်တွေတိတ်ပြောတာပေါ့ဒိဋ္ဌိအောင်ပြောတယ်သေလောက်ပြောတယ်ပစ္စံကြီးအများကြီးအကုန်ခံပြီးတော့သူဒိဋ္ဌိအောင်ပြောသေလောက်ပြောတာဘုရားလက်ချက်ကတော့ကာလလည်းရှိတာပဲ အဲ့ဒီအပျော်မျိုးကိုသူတို့မျက်နှာဆွဲထင်ကြတယ်။ပါဠိလိုကိလိပရမုခခေါ်တယ်။ကိလိပရမုခဆိုတော့ပျော်ပွဲရှင်ပွဲတွေသူတို့မျက်နှာဆွဲနေကြတယ်။ဘာဖြစ်လို့လဲ။မြတ်စွာဘုရားကိုဖူးနေရတာအာမရနိုင်မြတ်စွာဘုရားမျက်နှာတော်ဖူးရတာအာမရ။ချုပ်ငင်းတဲ့တရားကံလေးကြီးသိပြီးတော့ဘောလေအတိတရားရှိပြီးတော့အကျင့်တရားရှင်းတဲ့အတွက်တရားအရာသာလေးတွေဘောလေ။ အာထုတ်လေးရတရားလေးတွေဖြစ်လာပြီဆိုလို့ရှိရင်စိတ်ကောင်းတဲ့အဉာဏ်လေးတိုးတက်လာတော့မပြည့်နိုင်တဲ့တမေကောင်းအပြောင်းယောဂီချမ်းသာကဘလောက်ပဲချမ်းသာချမ်းသာဘလောက်ပဲရတာကောင်းကောင်းနှစ်ရက်သုံးရက်နဲ့ပုံမစားပါဘူးဘလောက်ပဲအဝတ်စားရဆန့်ကျင်ဆန့်ကျင်တရက်တကုန်ဖို့ပေါ့သူ့နိုင်နဲ့လဲနေတာလောက်လေကလည်းဒီတိုင်းပဲတယောက် အဲတနေ့တစ်မျိုးဆိုတာပေါ့လေရိုးသွားတာပဲကျတော့ရိုးသွားတယ်တရားကအဲ့ဒီလိုမဟုတ်ဘူးဒီနည်းမှတီးလို့လေးလေးစားစားနဲ့တရားအထုတ်ပြီဆိုလို့ရှိရင်ကျေရှင်မှုနဲ့အေးချမ်းမှုဆိုတာရလာတယ်တရားနဲ့ကြော်တာလေးအေးချမ်းမှုလေးရလာတာ အဲ့ဒီပျော်ရွှင်မှုအကြောင်းကိုလည်းရလာပြီဆိုလို့ရှိရင်လောကီကံကုန်ချမ်းသာတဲ့အစာကောင်းရစွာကာရဲဆိုတာနားလေတော့အဲ့ဒီပျော်ရွှင်မှုအကြောင်းကိုအကြောင်းကိုပျော်ရွှင်မှုကိုဦးစားပေးတော့တာပဲဦးစားပေးနေတဲ့အပိုင်းဒီရောက်တော့သူတို့လောကမှာထုံးတာတိုင်ပြောရတာတွေကိုမျက်နှာဆွနေကြတယ်အခုဒီဒီနေ့တိညာကာကလာရောက်ပြီးအထောက်ကြတဲ့ပုဂ္ဂိုလ်တွေ နှစ်ဟောင်းလည်းပြီးတော့နှစ်သက်ကိုပြောင်းကန်ပြီးပေါ့လေထူးရတဲ့ကုသိုလ်နဲ့နှစ်ဟောင်းလည်းနှုတ်ဆက်ဆက်ပြီးတော့နှစ်သက်ကိုလည်းကျေစုံမယ်ဆိုတဲ့သဘောနဲ့လာကြတာရှိရှိကသူတော်တင်တယ်လို့ပေါ့လေဒီရပိုင်းလေးတွေမှာအားထုတ်လို့ထုံးစံတိုင်းအပြောကရရှိတဲ့ စိတ်တကူအပျော်ရရှိတဲ့အပျော်မျိုးနဲ့နှိုက်ရှင်နိုင်တော့အောင်ကြိုးစားအထောက်ဖို့လိုတယ်အဲ့ဒီတဲ့တာတဲ့အပျော်မျိုးမရဘူးဆိုလို့ရှိရင်တော့တော်သလိုရောသလိုပေါ့လေဒီမှာဟိုစုစုဒီစုစုဟိုတွတ်တွတ်ဒီတွတ်တွတ်ဆိုလို့ရှိရင်တော့အဲ့ဒါတော့အမှမခံဘူးအဲ့တော့ရရှိတဲ့အချိန်လေးကိုအကျိုးရှိစွာအသုံးချဖို့ပဲ။ ပတ္တနာရူပဝိဘဝသူနာတမတုဇံကိရံပတ္တနာရူပဝိဘဝသူနာတမတုဇံကိရံသရံတိကရုတဗုဒ္ဓကာလေကေလိပရမုခာတဲ့တဗုဒ္ဓကာလေချင်းဒီစဖြစ်ပေါ်လက်ထက်တော်ခါ၌သာရူပါရမီ၏ယာယီပြည့်၍အရေးအမှာကလျာကံဝင်သူတော်ရှင်တို့သည်ပါရိတ္တကံလည်းရှိထားတဲ့ပုဂ္ဂိုလ်တွေဆိုတော့ ဘုရားဖူးတယ်လို့ဆိုတဲ့အကံကြားလိုက်တာလည်းပဲထူးရတဲ့ပုံကိုယ်ကြီးကိုဖူးရလို့တဲ့စိတ်ကြီးအဲလိုပုံကိုယ်ကြီးကထွက်လာတဲ့ကိုယ်ဘဝကိုကောင်းအောင်လို့အစဉ်တမ်းမြအောင်လို့ပြုပြင်းတဲ့လေးလေးတွေနားဆွနေကြတာဖူးတော့ဖူးကြတာမတရားဟောမလဲဆိုတော့နားဆွနေကြတာအဲဒီလိုဆာလောင်တာသူတို့ စုပရုဘဝံရှင်မြတ်တော်လက်ချေတော်နဲ့ကိုရောတန်တော်ကိုထင်လင်းသက်ပြေတော်အစဉ်ကိုမြင့်တဲ့တော်ကစပြီးတော့မြတ်စွာဘုရားအင်္ဂါကြီးနေတယ်ပေါ့လေတေးသေးချာချာသုံးသပ်ကြည့်လိုက်လို့ရှိရင်ဘာလေးကတော့လုံးနေတာပဲဆိုတာမရှိဘူးမြတ်စွာဘုရားကိုအပေါင်းလိုက်အနေနဲ့ပဲကြည့်ကြည့်ဒီကိုကြီးဒီကိုကြီးအစိတ်လိုက်ပဲကြည့်ကြည့်ဘာလေးကလုံးနေတာမရှိဘူးအခုလူလူရောလူလာတွေဆိုရင် ပေါင်းကြည့်ရင်တော့လှတယ်လို့ပါပဲဒါပေမဲ့တစ်ခုချင်းကြည့်လို့ရှိရင်တော့သိအားရစရာမကောင်းဘူးဒီကပုံပဲကြည့်ဖို့မြတ်စွာဘုရားပုံဆွဲထားတာမြတ်စွာဘုရားတက်တော်တရားပုံဆိုလို့ရှိဘယ်လောက်တတ်တယ်မလဲဆိုတာကြည့်ဖို့ဘုဘဝိဘဝရှင်မြတ်တော်လက်ချေတော်နဲ့ကိုယ်တော်တန်တန်ပုံဝံထင်လင်းသတ်ပေတော်အစဉ်ကိုတဲ့ တပ်ပြေတော်ဆင်းဆိုတာအမှန်ကိုတစ်တစ်လျောက်ပတ်တဲ့ချုပ်ွယ်ကောင်းတဲ့အပြုတန်တခေါ်တာပေါ့ပတ္တန္တသူကြီးကဘာလုံလေပါဠိတခါဘူးရမဖူးရသဖြင့်ထူးစွာခြင်းရည်ရည်ကြီးဖူးရောရကုန်လေဘုရားတခုကိုယ်ကိုဆိုတာလွယ်ရမဟုတ်ဘူးပါရမီပြည့်ပြီးတော့တခုပွင့်လာတဲ့အခါမှာ သမဏကိုထူးကြတဲ့အချိန်ခါကြီးပေါ့သူထက်ငါပေါ့ဒီအလူရဲ့မြတ်စွာဘုရားတွေ့ဖို့တတန်တော်ကိုရှိကဘာလွန်လေးပါဠိဒီကောမရမတွက်ကြအောင်လွန်သွားပြီလေလို့ဒီဟာမျိုးကြုံခဲ့တယ်လေကိုရှိကဘာလွန်လေးပါဠိတစ်ခါဘူးညတစ်ခါမှမဖူးရတာမဖူးရတဲ့ဖြင့်ထူးစွာခြင်းအထူးဆုံးခြင်းလား ကြီးကြီးစိတ်စိတ်ကြီးဖူးတွေ့ကြတယ်ဒါရှိရသူတော်ကောင်းတယ်ခုတော့ဘုရားမရှိတော့ဘုရားရဲ့ကိုယ်စားနာဖြစ်ရတော့ပုံတော်တွေပေါ့ဒီပုံတော်ထဲမှာကိုယ်တော်တွေထည့်သွင်းတော့ပြရတော့မတုကံကိတံခြုံနေသောအတန်တော်တရားကံကိုမတုကံကိတံကြားရတဲ့အထိနဝင်ရည် ဆင်းရဲချူတာတရားတန်ကိုလာရမြရောက်သွားပြီဆိုလို့ရှိရင်မိမိညောင်းညောင်းနဲ့အမှန်တရားရဲ့အတန်လေးတွေကလည်းစိတ်ပြီးတော့ဝင်သွားတာအတိတ်ပဲတိတ်ရှိတာခုနှစ်သမီးခုနှစ်သားအစညံနေတဲ့ပုဂ္ဂိုလ်ကြီးအစပါလိတရားကကြားလိုက်ရင်ထင်းလိုက်ခါအတိတ်ပဲပေါက်သွားတယ်အဲ့လိုဟောတာဘုန်းကြီးတို့ဘုန်းကြီးအောင်ကြီးဟောတာမဟုတ်ဘူး နားတဲ့ဝင်ဆိုတော့စိတ်ပြီးတော့အေးချမ်းပြီးတော့လာတာမတုကံကိရံတာချုပ်မြင်သောအထာကိုမတုကံကိရံကြားတဲ့စိတ်ဘဝင်ဉာဏ်ဤစိတ်နဲ့ခြုံတဲ့တရားကံကိုကုလန္တာတဏမသံတရားဉာဏ်ဖြင့်တတ္တမှဖြင့်နာဂံလင်ပြီးရှင်ကြီးကြီးရကုန်လေအခုကလည်းတာချိုးတဲ့အတာလေးတွေနားထောင်လို့ရှိ အတန်တော့လိုက်ပြီးတော့အာဒီကိုတော့အတန်သိကောင်းတာရုပ်ကြည့်ရကြဘယ်လိုရုပ်ပဲဆိုတာပေါ့လေကြည်လေးတဲ့တတ္တတရားဖြစ်ရမယ်စားပေါ့လေကြောင်းမြန်တဏှာပဲရောက်သွားတာအဲ့ဒီဟာမျိုးမဟုတ်ဘူးနားတဲ့ပုဂ္ဂိုလ်လည်းတဏှာမဆောင်ဘူးတဲ့မှန်ကန်တဲ့တတ္တတရားနဲ့ရုပ်ဘဝတော်ရုပ်ထုတော်ကိုပြရတော့ ကြည်လေးတဲ့တတတရားနဲ့ဖူးရတယ်လို့တရားတော်ကိုနားထောင်လို့ရှိရင်လည်းပဲတရားရဲ့အတိအကျသိရှိပြီးတော့ရှင်းတော့ဟုတ်လားတခါလည်းဝင်လို့မရတော့သနာမဆန်တတ္တမှာဖြင့်နာကံလင့်ပြီးလာပြီးတော့ပြီးကြောက်ရောက်မဟုတ်ဘူးသူပုဂ္ဂိုလ်တွေတရားနာတဲ့အခါဥစ္စေကပင်အဲဥမှုတ်တဲ့ပညာပေါ်လေ အိုးမှောက်ထားတဲ့ကမှခေတ်စရာတွေထည့်လို့မရဘူးမှောက်ထားလို့ရေလည်းထည့်လို့မရဘူးစသဖြင့်လည်းလုပ်တယ်အိုးမှောက်တူညာနဲ့နာလို့ကတော့နားထဲမဝင်ဘူးနားထဲမဝင်ရင်အတူညာလည်းမရောက်ဘူးအဲ့လိုပဲတန်ဖို့ရှိတဲ့တရားပဲဖြစ်ဖြစ်သေးသေးချာချာသိလို့တဲ့စိတ်နဲ့အတိတရားရှိပြီးတော့အကျင့်တရားပဲရောက်ကြိုးစားမယ်ဆိုတဲ့သဘောနဲ့မနာလို့ရှိရင်တော့အိုးမှအိုးမြတ်မှောက်ထားလို့ရှိရင်ထဲလို့ဝင်တယ်လို့ဟောလေထဲလို့ဝင်ဘူး ချို့နာကလည်းအုတ်ရှိကပညာဆိုတာပေါ့လေခီးသွားလို့တရားမှာနားတယ်ခိုးတယ်ဘုံဘုံယထာနဲ့ခီးသွားတယ်ပြင်းမောနဲ့ခီးသွားတယ်ပစ္စည်းတွေကိုဘေးမှာချတာသုံးဖို့ကိုယ်ကောင်းကောင်းတည်တာစကားလေးပါလေပြောအနားလေးပါလေယူပြီးတော့ကိုယ်အနိဗ္ဗာန်မှာချထားတယ်ကိုယ်ပုံပေါ်မှာချထားတယ်ပစ္စည်းတတိယကိုရုပ်ရထားလိုက်တာပစ္စည်းကကျန်နေတယ် ပြောတော့သွားပြီအဲ့ဒါလိုနည်းနဲ့တရားနာပြီးလို့ရှိရဲ့နာတော့တော့တေချာစူးစိုက်ပြီးတော့နားလည်းတို့လို့ထလည်းသွားရောအဲ့ဒီနားလည်းတဲ့ဟာတွေတရားနာရဌာနမှာပဲကျန်နေခဲ့တယ်မိတ်ဆန်လေးနောက်လည်းပြန်မကုတ်တော့ဘူးဘာလဲဘာလဲစဉ်းစားတော့သူများလည်းဆွေးပြီးတော့သူများလည်းလည်းဆွေးပြီးတော့အဲ့လိုနည်းနဲ့နားတဲ့ပုံစံလေးရှိတယ် ပုထုပညာဆိုတာကကျင့်တဲ့နဲ့အသိစိတ်ဓာတ်နဲ့ဒီလိုကမကောင်းတဲ့စိတ်ဓာတ်တွေရှောင်ဖို့ရတဲ့ရှောင်တတ်အောင်ဒါရီဒါရီမကောင်းတာတွေပဲဆိုတော့သိကြနားထောင်မယ်ဘယ်လိုရှောင်ရလဲဆိုတော့လည်းနားထောင်မယ်လက်တွေ့လည်းပဲဒီရှောင်နေမှုကြည့်ပြီးတော့ရှောင်မယ်ကောင်းတဲ့ကုလသစ္စာပြုမှုတွေပေါ့လေဒါတွေသိချာချမ်းသာနားထောင်မယ် နားထောင်ပြီးတော့ကောင်းတာတွေလုပ်မယ်ဒီလိုသိစိတ်ဓာတ်နဲ့ကိုယ်လည်းပဲအကျင့်ပြသူတို့ကလည်းပဲထိခိုက်နစ်နာစီတတ်တဲ့ဆုံးရုပ်တဲ့ရိုင်းတိုင်းတဲ့အကျင့်တွေကိုရှောင်တဲ့တတိဝင်မယ်ဒီနေရာမှာတတိအရေးကြီးတယ်မတော်တမှားလို့ရှိရင်လည်းပဲပြင်ပြတဲ့ပုဂ္ဂိုလ်ထံသွားပြီးတော့ဝန်ခံရရမယ်ဒီလိုသဘောမျိုး ကောင်းတဲ့အပြုအမူလေးတွေကိုယ့်ဘဝကိုပြုပြင်ဖို့တဲ့တရားတွေတရားချစိတ်ဆိုင်နားထောင်မယ်စိတ်ဆိုင်နားထောင်ပြီးတော့ရှင်းမယ်ဉာဏ်ရအောင်ရှင်းမယ်ဒီလိုသဘောမျိုးနဲ့အဲ့လိုနားထောင်တာအဲ့လိုကျင့်တတ်တဲ့အသိစိတ်နဲ့နားထောင်ပြီးတော့ဒီနည်းမှလည်းနားလည်ရင်ကျင့်တဲ့အတွက်ရရှိတဲ့အကျိုးတွေလည်းပဲထိုက်တန်မြတ်သိရင် ဒီတရားရဲ့အကျိုးကိုရောက်ဖို့ရာအတွက်အတိတရားလည်းပြီးတော့အကျင့်တရားဖက်ပြီးဆိုလို့ရှိရင်ကျင့်သလားကိုမှအကျိုးကျေးဇူးတွေရှိတာပါပဲအခုပြည်ရန်ကာလပေါ်လေပြည်ရဘယ်လိုရမလဲဆယ်ရက်သတ်မှတ်ထားတဲ့ဆမားရဲ့ဒီတဲ့ဒီပို့လိုက်တဲ့အချိန်လေးရှိရင်ပို့ပြီးတော့အထောက်ဖို့သိရေးကြည့်ပါလား ဘုရားလက်ချက်တော်ကာလကသာသနာကျင့်ဝတ်တဲ့ပုဂ္ဂိုလ်တွေကိုအဲ့ဒါတွေရှိပေါ့ဘယ်လိုသူတို့ပြုပြီးပြုမှုသွားကြတယ်ဆိုတာကောလေကောင်းတဲ့လူနာလေးယူပြီးတော့အခုလိုနှစ်ဟောနေပြီးတော့တစ်ဖြစ်ကြောင်းရှိတဲ့အခါမျိုးဟာနှစ်ဟောကိုလည်းပဲသူရတဲ့ကုသိုလ်တွေနဲ့နှုတ်ဆက်ခဲ့ပြီးတော့နှစ်ဖြစ်ကိုလည်းပဲသူရတဲ့ကုသိုလ်တွေနဲ့အချိန်များများပေးနိုင်ပြီးတော့ ရရှိတဲ့အချိန်လေးကိုပေါ့လေအခုလိုရှိမှမှုနဲ့ပေါ့အချိန်ကုန်ကြပြီးတော့ယူတည်ပြီးကျိုးဆက်ဆက်နဲ့စိတ်ဆက်ဆက်နဲ့ကျိုးဆိုကြမယ်ဆိုလို့ရှိရင်အမှန်ကောင်းတာပေါ့မနာကိုကောင်းပါလားလောကီလူမှုကိစ္စတွေစုပ်ရကြုံတတ်တယ်။ကာမဂုဏ်နဲ့မပြည့်နိုင်တဲ့ပုဂ္ဂိုလ်တွေကလည်းပဲကာမဂုဏ်ချမ်းသာကိုဆွလုပ်ခဲ့ရတာ။ အဲဒီကံကုန်ချမ်းသာကိုလည်းပဲဆွလုပ်ကြရတာအဲဒီချမ်းသာတဲ့အစာပေါင်းမြတ်စွာသာတဲ့သာတဲ့ချမ်းသာရပြီဆိုလို့ရှိရင်စဉ်းစားကြည့်ပေါ့ဒီသူရဲ့ဘဝအမဂရေရနိုင်တော့တဲ့အခြေအနေရောက်ပြီဆိုလို့ရှိရင်စဉ်းစားကြည့်ပေါ့ဒီသာသနာမှီခိုးရတာဘုရားမြတ်စွာရဲ့ရည်ကြီးမှုကိုဦးတို့နားကြလို့ပြင်မဟုတ်ခဲနဲ့ပေါ့လေ လက်တွေ့ကြကြအတိတရားနဲ့ယူရခြင်းတရားအားထုတ်လို့ထူးမြတ်တဲ့တရားရတာတွေတွေ့ရအဲဒါသိကံကောင်းတာပဲကံကောင်းတော့ညာလည်းကောင်းတာပဲဆိုတော့ဘောလေကိုယ့်ဘဝကိုသိပြီးတော့အားရတာနော်အဲလိုအားရတာဟာအကြောင်းဖြစ်လိုက်လို့ရှိရင်ဘုရားမြတ်စွာလောကမှာဖွင့်ထုံးပေါ်ပေါ်လာလို့ပဲ တကယ်လို့သာပုဒ်မြတ်စွာလောကမှာဖွင့်ထုတ်ပေါ်ပေါင်းမရှိဘူးဆိုလို့ရှိရင်တော့ဘုန်းကြီးတို့တည်းဘယ်လိုနေကြမလဲဆိုတာအဲ့ဒါတွေးကြည့်ပေါ့ဒါကလည်းဧကုတ္တရနိကေဧကနိပါဒပုဂ္ဂလဝဲမှာမြတ်စွာဘုရားကိုယ်ရင်ဟောထားတာဧကပုဂ္ဂရတဘိက္ခေပတုဘာဝမဟာတောသက္ကုတ္တပတုဘာဝဟောတိမဟာတော အာလောကတပတုဘာဝဟောတိမဟာတော်ဩဘတတပတုဘာဝဟောတိပိက္ခုတဆူကြီးသောပုဂ္ဂိုလ်သူလောကမှာပွင့်ထွန်းပေါ်ပေါက်လာခြင်းကြောင့်လောကကြီးမှာတဲ့ဉာဏ်မျက်စိတွေပွင့်ရတယ်လောကကြီးမှာဉာဏ်အလင်းရောင်တွေထွန်းပေါ်ရတယ် လောကကြီးမှာအဲဒါဉာဏ်ဉာဏ်ရောင်လေးကိုထွတ်တော့ရတယ်လောကကြီးမှာအလင်းရောင်လေးထွတ်တော့ရတယ်အဲလိုမျိုးဆိုပြမကြားထားတယ်ကတမတ္တဧကပုလသဘယ်လိုပုဂ္ဂိုလ်မျိုးရဲ့ပေါ်ပေါက်လို့တော့ဆိုတော့မြတ်စွာဘုရားကိုယ်ရမိထားတယ်ဒီကပုဂ္ဂလဆိုတာတထာဂတတဲ့ ရှင်းရှင်းသောမြတ်စွာဘုရားတို့ကတို့ဒါနဆိုင်ပြီးပါရမီတွေဖြည့်ပြီးတော့ပါရမီတွေရင့်ကျက်ပြီးတော့အဲ့ဒီဗုဒ္ဓလမ်းစဉ်အတိုင်းပေါ်လို့ရှင်းသုံးပြီးတော့ဘုရားဖြစ်လာတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါကိုပါဠိလိုတထာဂတခေါ်ရတယ်တရားတွေအားထုတ်တော့ရာဂဒေါသမောဟအာယုံမျိုးစုတွေပွားမျိုးစုတွေကိုတတ်မြတ်တာမဖွဲနိုင်မခွာရတာပေါ့အဲ့ဒါတွေလည်းမရှိဘူးပွားတော့ကြတော့တာ စိတ်ပြတာစိတ်ဆိုးတာမုန်းဆိုးတာအဲ့ဒါလည်းမရှိဘူးမုန်းတိတာရစ်စစ်တာဒါလည်းမရှိဘူးမြတ်စွာဘုရားမှာမသိတာဘာရှိတော့အဝိဇ္ဇရဲ့အရင်းမြစ်ဖြစ်တဲ့ခုနလောဘဒေါသမောဟတွေအဝိဇ္ဇကမစားဘာမှမရှိတော့ရှင်းပလိုက်တာရတော့အရဟံဆိုတဲ့ခေါ်ပြအရဟတော်တဲ့စိတ်ကြီးကျေးတို့ကျိုးဖို့စီကြပြီးတော့ တလောကလုံးရဲ့ပူဇော်ထုခဏဝဆက်တဲ့ရက်ဆောက်ပြတဲ့ဒါကိုကြီးပြတယ်ရိုးရိုးလေးပြထားတာထိရှားလိုက်တဲ့အညီကြီးတွေကမောဟခေါ်တဲ့သူကမှမပြတ်သားတဲ့သဘောပေါ့။ဒီနည်းအဖြစ်မသိဘူးဒီမောင်းဘူး။အဲဒါအပြတ်ရှင်းလိုက်တယ်။ပြတ်ရှင်းလိုက်တဲ့ပါသွားတယ်။ဒီမျက်စောင်ကြမှာစဉ်းစားလိုက်လို့ရှိရင် မသိကြတယ်လို့ဘာမှရှိတော့ဘူးအကုန်လုံးသိတာပဲအဲဒီတော့မှလည်းအပြည့်ရှိလိုက်တာနဲ့ပဲခုနလောဘဒေါသတွေပြည့်စဲသွားတယ်လို့မသိမှုဒီမှမှုကိုယ်မှန်သွားတယ်မပြတ်သားတဲ့မောဟဒါလည်းအပြည့်ရှင်းလိုက်တော့သက်သွားပြန်အကုန်လုံးရှင်းသွားတာနှလုံးသွင်းလိုက်ရှိမသိတာဘာမှရှိတော့ဘူးဒီလိုခရားအမှန်တရားကိုအကုန်လုံးသိသွားတာပဲ သိတယ်ဆိုတာလည်းပဲကိုယ်တိုင်သိတာသူတို့ကနိခါပြီးတော့ပြအောင်လုပ်တာကိုပါရမီတွေဖြည့်လို့ပါရမီတွေပြည့်စုံကြီးကျယ်သွားတဲ့အခါမှာအလိုလိုသိလာတာကိုယ်ကိုတွေးစားကအလိုလိုသိတဲ့အရာအမှန်ရှိလို့အမှားလည်းရှိတာမြတ်စွာဘုရားကအမှားရှိအကုန်လုံးအမှန်ပဲအမှန်သိတာပဲသံဗုဒ္ဓကိုယ်တိုင်သိတယ်သမဗုဒ္ဓမမကံသိတယ်အဲ့လိုဘုရား အဲ့လိုဘုရားကိုကိုးကွယ်ရတာအဲ့လိုဘုရားလောကမှာပုံသွင်းပေါ်လာဒီကျေးမှန်သမျှအကုန်လုံးကတည်းကရှင်းပြီးတော့တိကျရီမှန်သမျှကိုကိုယ်တိုင်မမှန်ကန်တိတော်မူလို့ရသော်ဘုရားတဲ့အဲ့ဒီပုဂ္ဂိုလ်ကြီးလောကမှာပုံသွင်းပေါ်ပေါ်လာတာတဲ့အဲ့လိုပုဂ္ဂိုလ်ကြီးငုံကြီးတာလောကမှာမပွင့်ထွန်းမပေါ်ဘူးဆိုလို့ရှိရင်ဘုန်းကြီးတို့ဒါကရှောင်ရမယ်ဟာ မရှောင်နိုင်ရင်ဘေးဒုက္ခဆက်နေတယ်ရှောင်နိုင်ရင်ဆုံးဆုံးမရဘူးဒါကဆောင်ရမယ့်ဟာလိုက်နာရမယ့်ဟာလိုက်နာရမှာမကြည့်ဘူးဆိုလို့ရှိရင်မလိုက်နာမိလို့ရှိရင်အကျိုးမရဘူးပေါ့ကောင်းမှဆိုမှဘာမှသိကြမှာမဟုတ်ဘူးလူတွေအမိုက်ပဲအမိုက်တော်တယ်မှနေမှာအခုပြောခဲ့တဲ့ဂုဏ်ကြီးနဲ့ပြည့်စုံတဲ့မြတ်စွာဘုရားလောကမှာပွင့်ထွန်းပေါ်ပေါက်လာလို့ ဒါရှောင်းရမယ့်ဟာဟိရှောင်းကြဟိရှောင်းရင်ဆုံးဆုံးမရဘူးကျိုးလေးကြီးကြပြီးတော့ဒါဆောင်ရမယ့်ဟာတွေဆောင်ရမယ့်လုပ်ရမယ့်ဟာတွေကိုအဲဒီကြီးကြီးညှိတူညှိတူပြီးတော့လို့မပြောပါတော့တဲ့ဟာလေးနဲ့ရက်မနေနဲ့အရှင်းကြီးညှိနေနေမရအောင်လို့သက်တော်ပြရှင်ကြားခဲ့တာအဲလိုမြတ်စွာဘုရားလောကမှာပွင့်ထုံးပေါ်ပေါ်တဲ့အတွက်ဘုန်းကြီးတို့တွေ လူနဲ့တူအောင်လေတတ်တဲ့ငါးပါးသီလရဲ့လူလူစိတ်ဓာတ်အောင်အရှင်ကြီးမေတ္တာတို့ရဲ့ယုံကြည်ပါလိုလားတဲ့မေတ္တာလေးစင်သာတနာတတ်ပုံကြီးဟောခဲ့တာကုလိုတတိကဘာဝနာတရားတွေစက်တိုက်အားထုတ်နေလို့ရှိရင်ဒီကြီးတွေအားထုတ်တဲ့ကာလမှာကျင်းနေတာနောက်တည်ရလို့ဖြစ်ပေါ်သွားတာ အနည်းဆုံးသောတာပန်ဖြစ်သွားပြီဆိုလို့ရှိရင်လူရှိရကျိုးသာသနာတော်ကြီးရဲ့တွေ့ကြုံကျိုးနဲ့သွားပြီအနည်းဆုံးအဲ့လောက်ဒီတော့ဒါအဲမျှော်လင့်ချက်ထားတာပဲသူကအဲ့လောက်ဒီမှာမျှော်လင့်ချက်မရှိတာပဲနဲ့ဒီစည်းကြောင်းကြီးတွေမှာအလိုက်ပြင့်ပေါ်လေပါသွားလို့ရှိရင်တော့နောက်ဘုရားဒီမှာပြောတယ်ဒီတော့သူဆုံးရှိဆုံးမြတ်စွာဘုရားလောကမှာ ပေါ်ပေါက်လာတဲ့အတွက်ရှင်းရှားလုပ်တဲ့ပါရမီဖြည့်ပြီးတော့ဘုရားဖြစ်တော်မူတဲ့မြတ်စွာဘုရားအရေးကြီးတွေကိုအရဟတမနဲ့အပြတ်ရှင်းပြီးတော့အများရဲ့ပူဇော်ရထားတဲ့မြတ်စွာဘုရားသိစရာမန္တရတွေကိုကိုယ်တိုင်မမကန်သိတော်မူတဲ့မြတ်စွာဘုရားသူများလည်းပဲသိအောင်လို့နားလည်အောင်လို့ဟောပြတဲ့မြတ်စွာဘုရားအဲဒီမြတ်စွာဘုရား တစီကြီးသောပုဂ္ဂိုလ်လောကမှာပုံထုတ်ပေါ်ပေါ်တဲ့အတွက်ဘုန်းကြီးတို့ကရှောင်ရမယ့်ဟာဆောင်ရမယ့်ဟာတွေသိမြင်တဲ့ဉာဏ်မျက်စိပွင့်လာတာဉာဏ်မျက်စိအလင်းကြီးရတာကဉာဏ်မျက်စိအယောင်ကြီးထွန်းတောက်တာဘယ်လိုကျေးဇူးများလဲဆိုတော့သိပေါ့တကယ်လို့ဒါမြတ်စွာဘုရားမှာလောက လောကမှာပုံထုံးပေါ်ပေါ်မလာဘူးဆိုလို့ရှိရင်တော့ဘုန်းကြီးတို့တည်းဘယ်လိုနေမလဲဆိုတာစဉ်းစားကြည့်အရင်နေမှာပဲသူဘုရားတန်ခါထွန်းတာတော့မှအရင်နေတော်များသွားပြီခုနပြောသလိုပေါ့တန်ပေါင်း60ရှိတယ်ဘုရားဘာသာဘုရား10ခန်းလောက်တန်ပေါင်း50ကျန်တယ်ဖြစ်စတဲ့အကြောင်းမျိုးမျိုးကြောင့်ဘုရားဝတ္တရားဝေသံဃာဝေဖြစ်ပြီးတော့ရိုင်းဆိုင်သွားတာတွေပေါ့လေ သံဃာကျတော့လေးပုံပုံတော့သုံးပုံသွားပြီတပုံကောင်းအဲဒီတပုံကောင်းထဲမှာပါဖို့ရအတွက်သိရေးကြည့်ရဆိုတာနားလည်ထားမယ်တပုံကကြည့်ကြည့်လေးကောင်းပြီဆိုလို့ရှိရင်မျိုးကောင်းမယ်ဒီတပုံကောင်းလေးကမျိုးကောင်းပြီဆိုလို့ရှိရင်နောက်မျိုးသက်ဖြစ်တယ်အတွက်မျိုးကောင်းလေးကဆက်သွားနိုင်တယ်တပုတ်ကောင်းလေးနှစ်ပုတ်ကောင်းလည်းဖြစ်လာနိုင်တယ်သုံးပုတ်ကောင်းလည်းဖြစ်လာနိုင်တယ်လေးပုတ်ကောင်းလည်းဖြစ်လာနိုင်တယ်မြတ်စွာဘုရားအဆုံးအမသူက ငှက်ခါပြန်တယ်လို့ပဲဆိုတော့ငှက်ခါဟာအောင်နှိပ်ပြန်လဲအပေါ်ပေါ်မြင့်ပြန်လဲနှိပ်ပြန်လဲမြင့်ပြန်လဲရှိတယ်ဆိုတော့သာသနာလည်းပဲတိတုံးတဲ့ပုဂ္ဂိုလ်ရှိလို့ရှိရင်မြင့်ပြန်လာတာတိတုံးကမရှိရင်နှိပ်ချသွားတာဒါပဲအဲ့တော့ဒီမှာအချိန်နဲ့ရှိသွားပြီအဲ့ဒါလေးဆောက်ပေါ်လေးဆိုပြီးတော့တရားသိရမယ်နောက်နေ့ကျတော့ဆက်ဟောမယ်ကိုယ်တော်များစွာဖွင့်လာမှုကြောင့် ဉာဏ်မျက်စိကိုဖွင့်ရသည်ဘုရားမြတ်စွာပွင့်လာမှုကြောင့်ဉာဏ်မျက်စိကိုဖွင့်ရသည်ဘုရားမြတ်စွာပွင့်လာမှုကြောင့်ဉာဏ်မျက်စိကိုဖွင့်ရသည်သို့ နမစိတွေပွင့်တယ်ဆိုတာဘုရားရဲ့ကုံတော်သိတာကြီးကအဲ့ဒါလေးကစပွင့်လာတာပေါ့လုံးလာတဲ့သဘောပေါ့အဲ့ဒီနမစိတွေပွင့်တဲ့ပုဘယ်တော့မှပြန်မမိတ်ငြင်းတော့ကြည်လင်ပြတ်သားနေဖို့ရအတွက်ဘာလို့တလဲအခုလိုခံမျိုးမှာတိတော်တဲ့ခံမျိုးမှာလူသူကိစ္စတဲ့နေရာမှာယောဂီကြီးနဲ့ချင်းကပ်ပြီးတော့ဟာတော့ စိတ်စိတ်ရင်ရင်နဲ့ဘာလို့ဆိုဒီလိုတရားတွေအထောက်အောင်တရားတွေအထောက်လို့ရှိရင်ကိုယ်ပဲကြည့်ကြည့်ဖြစ်လာမှာသူပွင့်နေတဲ့ဉာဏ်မျက်စိကိုငြဲတော့ပို့ပြီးတော့လင်းထိုင်နေဖို့လိုတယ်ဉာဏ်မျက်စိကြီးကာရည်လင်းဖို့တန်ရှင်းစိတ်ရင်ရှိသည်တဲ့တန်ရှင်းဆိုတာကိုယ်လို့ဒါတွေတန်ရှင်းရမှာဒီကအရှိတရားပါ ကိုယ်နှုတ်တန်ရှင်းမှဒီလိုစိတ်တန်ရှင်းအောင်လုပ်လို့ရတယ်စိတ်တန်ရှင်းမှအတိညာပွင့်လာဆိုရမယ်ဉာဏ်မရှိရေးတာ၍လင့်ဖို့တန်ရှင်းစိတ်ငြိမ်ရှိခြင်းသည်ဉာဏ်မရှိရေးတာ၍လင့်ဖို့တန်ရှင်းစိတ်ငြိမ်ရှိခြင်းသည် ဉာဏ်မျက်စိလေးသာရင်လင်းလို့ဆိုင်ရှင်စိတ်ရင်ရှိသည့်သည် 1384ခုနှစ်ဟောကနေပြီးတော့1385ခုနှစ်တစ်ကိုအခုလိုဥပုသ်ကျေဖြစ်သိညာယောဂီကြီးခံယူပြီးတော့ဟောတယ်အခုအချိန်ကကိုကြီးကြီးလာပြီးပြည့်စုံပြီးတော့ကိုဦးလုံးကိုကြီးစီကျဲတဲ့ပုံမှာစိတ်စိတ်ဓာတ်တွေတန်ရှင်းအောင်တရားမှအတိအကျကိုဖွင့်လျောက်အောင်ပြိဿဘာဝနာတရားတွေဟောလေးအထုတ်တယ် ရရှိတဲ့အခြေအနေကိုကြိုးစားအားထုတ်ခုကိုကြီးပြောတဲ့အတိုင်းပါလေ။သရှင်စိတ်ရည်ရှိတဲ့အတွက်အဲ့ဒီအခွင့်အရေးကိုအကျိုးရှိအောင်အသုံးချတာလို့ရှိရင်ရတော့မဆိုင်ပါဘူး။နိုင်ရတွဲမှာပဲထူးခြားလာတာပါပဲ။ဘဝရဲ့ထူးခြားမှုဘဝရဲ့အစဉ်တမ်းမှုလေးတွေကိုဒီလိုဉာဏ်တို့တောင်းဖို့ထားပြီးတော့ပေါ့လေရရှိတဲ့အချိန်လေးကို